အခန်းကြီး7အငယ်1မှ8တင်တို့သည်မြေကြီးပေါ်မှအသက်ရှင်သမျှသော ကာလပတ်လုံးဝင်စားစေခြင်းဟာတင်တို့ဘူပြီးကိုးကွယ်သောဘုရားသခင်သာရဘုရား ပေးတော်မူသောပြည်၌ကျင့်အံ့သောငါဆောင်းလျှောက်ရသော စီရင်ထုံးဖွဲ့ချက်များဟုမူကားတင်တို့အစိုးရသော လူမျိုးတို့သည် တောင်ကြီးတောင်ငယ်အပေါ်စိမ့်သောတစ်ပင်အောက်၌မိမိတို့ဖျားများကိုဝတ်ပြုရာအရက်ရှိသမျှတို့ကို ရှင်းရှင်းဖျက်ဆီးရမည်သူတို့ရစ်ပလင်များကိုလည်းဖျက်ရမည် ရုတ်တုများကို ဖြိုချရမည်အာရှရပင်များကိုမီးရှို့ရမည်ထုလုတ်သောဖျားဆင်းတုများကို ခုတ်လဲရမည် ထိုအရ၌ထိုဖျားတို့၏နာမကိုပင်ပယ်ရှင်းရမည် သူတို့ပြုတကယ်သို့တင်တို့သည်တင်တို့၏ဘုရားသခင်သာရဘုရားအားမပြုရဘဲတင်တို့၏ဘုရားသခင်သာရဘုရားသည်တင်တို့အမျိုးအနွယ်ရှိသမျှတို့တွင် နာမတော်ကိုတည်စေဖို့ရာ ရွေးကောက်တော်မူသောအရပ်တည်းဟူသောကျိန်းဝပ်တော်မူရာအရပ်ကိုရှာ၍လာရကြမည်။ထိုအရပ်သို့သင်တို့သည်မီးရှို့ရာယဇ်အစရှိသောယဇ်များ၊ဆယ်ဘို့တဘို့ပူဇော်သက္ကာ၊ချီမြှောက်ရာ ပူဇော်သက္ကာ၊သစ္စာဂတိနှင့်ဆိုင်သော ပူဇော်သက္ကာ၊အလိုလိုပြုသော ပူဇော်သက္ကာမှစ၍သိုးနွားတွင်အဦးဘွားသောသားငယ်တို့ကိုဆောင်ခဲ့ရကြမည် ထိုအရ၌တင်တို့၏ဘုရားသခင်သာရဘုရားရှိတော်၌စားရကြမည်ပြုလေရာရာ၌တင်တို့၏ဘုရားသခင်သာရဘုရားကောင်းကြီးပေးတော်မူသည်ဖြင့်ကိုယ်တိုင်မှဆ၍အိမ်သူအိမ်သားတို့သည်ရှင်လန်းခြင်းကို ပြုရကြမည်ယခုကာလဤအရ၌ပြုသည်ကဲ့သို့ထိုအရ၌လူတိုင်းကိုဉဏ်ကိုလက်၍မပြုရကြအငယ်9မှ16 သင်တို့၏ဘုရားသခင်ထာဝရဘုရားပေးတော်မူသောအမွေခံရာချမ်းသာတဲ့သို့သင်တို့သည်မဝင်ရကြသေးသင်တို့သည်ယော်ဒန်မြစ်တစ်ဖက်သို့ကူး၍သင်တို့အမွေခံရာဘို့သင်တို့၏ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်၌နေကြသောအခါရန်သူအပေါင်းတို့လက်မှသင်တို့ကိုကယ်နှုတ်တော်မူသည်ဖြင့်ငြိမ်ဝတ်စွာနေကြသောအခါနာမတော်ကိုတည်စေဖို့ရာ သင်တို့၏ဘုရားသခင်ထာဝရဘုရားရွေးကောက်တော်မူသော အရက်ရှိရမည်။ထိုအရက်တို့ငါမှားထားသမျှအတိုင်းသင်တို့မိရှုရာရစ်အစရှိသောရစ်များဆယ်ဘုဒ္ဓဖို့ပူဇော်တကာချီမြောက်ရာပူဇော်တကာဒါဝရဘုရားအားဂတိရှိသည့်အတိုင်းမြတ်သောပူဇော်တကာတို့ကို ဆောင်ခဲ့ရကြမည်။ကိုယ်တိုင်မှဆ၍သားသမီးကြုံယောက်ျားမိမတို့နှင့်ကိုအဖို့မရှိ အမွေမခံရဘဲ တင်တို့၌တဲခိုသော လေဝိသားတို့သည်တင်တို့၏ဘုရားသခင်သာရဘုရားရှေ့တော်၌ရှင်လန်းခြင်းကို ပြုရကြမည်တွေ့မြင်ရာရာအရ၌မိရှုရာရစ်ကိုမပူဇော်ရမည်အကြောင်းတတိပြုကြလော့တင်တို့အမျိုးတစ်မျိုးတွင်သာရဘုရားရွေးကောက်တော်မူသော အရ၌မိရှုရာရစ်ကိုပူဇော်၍ငါမှားထားသမျှတို့ကို ပြုရကြမည်တို့ရတွင်တင်းဘုရားသခင်သာရဘုရားကောင်းချီးပေးတော်မူသည့်အတိုင်း တင်တို့နေရာရရ၌စားကျင်သော အလိုတို့လိုက်၍တတ်ဆိုင်ရသော အခွင့်ရှိကြ၏တမင်ဒီရေကိုစားတဲ့ကဲ့သို့စင်ကြဲသောသူ မစင်ကြဲသောသူတို့သည်အတူစားရကြမည်တို့ရတွင်အသွေးကိုမစားရရေကိုတွန်တဲ့ကဲ့သို့မြေပေါ်မှတွန်ရမည်အငယ်၁၉မှ22စပါးစပြည့်ရီစီဆယ်ဖို့တွင် ပူဇော်သောတဖို့တိုးနွားတွင်ဥဖွာသောတန်းငယ်တစ္ဆာဂတိနှင့်ဆိုင်သော ပူဇော်တကာအလိုလိုပြုသော ပူဇော်တကာချီမြောက်ရာပူဇော်တကာသစုံတစ်ခုကိုမျှတင်တို့သည်ကိုနေရာရပ်၌မဆားရကြတင်တို့၏ဘုရားသခင်သာရဘုရား ရွေးကောက်တော်မူသောအရ၌တင်တို့၏ဘုရားသခင်သာရဘုရားရှေ့မှကိုယ်တိုင်မှဆ၍သားသမီးကျွန်ယောက်ျားမိမတဲခိုသော လေဝိသားတို့သည်စားရကြမည် ပြုလေရာရာ၌သင်တို့၏ဘုရားသခင်သာရဘုရားရှေ့တော်မှာရှင်လန်းခြင်းကို ပြုရကြမည်မြေကြီးပေါ်မှာအသက်ရှင်သမျှသောကာလပတ်လုံးလေဝိသားတို့ကိုမမေ့လျော့မီအကြောင်းတတိပြုကြလော့တင်းဘုရားသခင်သာရဘုရားသည်ဂတိတော်ရှိသည့်အတိုင်းတင်းဤနေရာပြည်ကိုကျဲစေတော်မူသောအခါတင်းသည်အမဲသားကို စားကြံသောစိတ်ရှိ၍အမဲသားကိုငါစားမည်ဟု ဆိုလျင်စားခြင်း၌စားရသောအခွင့်ရှိ၏သင်၏ဘုရားသခင်သာရဘုရားသည်နာမတော်ကိုတည်စေဖို့ရာ ရွေးကောက်တော်မူသောအရက်သည်တင့်နေရာနှင့်ဝေလွန်းလျင်သာရဘုရားပေးတော်မူသောသိုးနွားကိုငါမှားထားသည့်အတိုင်းတတ်၍တင့်နေရာအရက်၌စားခြင်းတိုင်းစားရသောအခွင့်ရှိ၏တမင်တရေကို စားသကဲ့သို့ စားရမည်စင်ကြယ်သောသူ မစင်ကြယ်သောသူတို့သည်ရောနှော၍စားရသောအခွင့်ရှိကြ၏။23သို့ရာတွင်အသွေးကိုမစားမည်အကြောင်းသတိပြုလော့။အသက်သည်အသွေး၌တည်၏။အသားနှင့်တကွအသက်ကိုမစားရ။ထိုကြောင့်အသွေးကိုမစားရ။ရေကိုသွန်သကဲ့သို့မြေပေါ်မှာသွန်ရမည်။သင်သည်ထာဝရဘုရားနှစ်သက်တော်မူဘွယ်သော အမှုကိုပြုသဖြင့်၊ကိုယ်တိုင်မှစ၍ သားမြေးတို့သည်ချမ်းသာစွာ နေရမည်အကြောင်းအသွေးကိုရှောင်ရမည်။သင်၌သန့်ရှင်းသောပူဇော်သက္ကာ၊သစ္စာဂတိအတိုင်းပြုသော ပူဇော်သက္ကာတို့ကိုယူ၍ထာဝရဘုရားရွေးကောက်တော်မူသောအရပ်သို့သွားရမည်။အသားနှင့်အသွေးကိုရောနှော၍မီးရှို့ရာယဇ်တို့ကိုသင်၏ဘုရားသခင်ထာဝရဘုရား၏ယဇ်ပလ္လင်ပေါ်မှာပူဇော်ရမည်။ယဇ်ကောင်အသွေးကိုသင်၏ဘုရားသခင်ထာဝရဘုရား၏ယဇ်ပလ္လင်ပေါ်မှာ သွန်းလောင်း၍အသားကိုစားရမည်။သင်၏ဘုရားသခင်သာရဘုရား နှစ်သက်မြတ်နိုးတော်မူပွေသောအမှုကိုပြုသဖြင့်ကိုယ်တိုင်မှဆ၍တားမြေအစဉ်ဆက်တို့သည် ချမ်းသာစွာနေရမည်အကြောင်းငါမှားထားသမျှသောဤစကားတို့ကိုစစ်စစ်နားထောင်၍စောင့်ရှောက်လော့။တင်သွား၍ဝင်စားလက်တန့်သောပြည်၌ရှိသောလူမျိုးတို့ကိုတင်း၏ဘုရားသခင်ဒါရဘုရားသည်တင့်ရှိမှပယ်ရှင်းတော်မူသည်ဖြင့် သူတို့နေရာပြည်၌သင်သည်ဝင်၍နေသောအခါသူတို့သည်တင့်ရှိမှပျက်စီးသောနောက်သူတို့အကျင့်တိုင်းသင်ကျင့်၍အပြစ်မရောက်မီအကြောင်းထိုလူမျိုးတို့သည်သူတို့ဖျားများကို အပေတို့ဝတ်ပြုသည်။ထိုနည်းတူငါပြုမိဟု သူတို့ဖျားဝတ်ကိုမမေးမြန်းမီအကြောင်းကိုကိုကိုသတိပြုလော့သူတို့ပြုတကဲ့သို့သင်ဤဖျားသခင်သာရဖျားအားသင်မပြုရသူတို့သည်သာရဖျားဆက်ဆုပ်ရင်ရှာတော် မူသမျှတို့ကိုသူတို့ဖျား၌ပြုကြပြီ။ကိုသားမိကိုပင် သူတို့ဖျားအားဝတ်ပြု၍မိရှို့ကြပြီ။ငါမှားသားသမျှတို့ကိုကြင့်အံ့သောငါဆောင်းလျှောက်လောထပ်၍မပူရနှုတ်၍မလျော့စေရ။